ဘက်ကမာကြံလေးပြော့ပေါ့ပြော့မှုသဘောလေးကိုဦးဇင်းတို့ဒါရှုပွားသုံးသပ်ကြရအောင်ဒါကြောင့်မလို့ယနေ့တို့တခါကြီးတွေတက္ကမကြီးတွေအားလုံးဒါတခါလေးပေါ့လေဒီဓကမထံပထဝီတက်ရဲ့ဓာကြီးလေးပါကမထံပထဝီတက်ရဲ့ပြုတ်မှုသဘောလေးကိုဒါဦးဇင်းတို့တခါလေးဘာဦးဇင်းတို့ပြောသွားရင်းနဲ့ပြုတ်မှုသဘောလေးကိုရှုပွားသုံးသပ်ဆင်ခြင်သွားကြရအောင် ဒါကြောင့်မလို့ဥစွာပထမမိမိတို့တက်တောင်တတာရိယာပုဂ္ဂလိထားထားပြီးထိုင်းပြီးတဲ့အခါအခုပြောမဲ့ဒီပြုတ်မှုသဘောလေးကိုပေါ့တခါတဲ့ဥစဉ်တို့ ਨੇ အတူပေါ့ဒီမှာတခါတဲ့အရှုပွားသုံးတက်သွားကြရအောင်အဲ့တော့ရှေ့ကပေါ့ဟိုရှုခဲ့တဲ့ဓာတ်တွေကိုတော့ကိုကမမေ့ရအောင်အဲ့ရှေ့ကကိုကတွုံမှုသဘောရှုခဲ့တယ်မာမှုသဘောကြမ်းမှုသဘောလေးမှုသဘောရှုခဲ့တယ် အခုပြောမှုသဘောရောက်ပြီကဲပြောမှုသဘောရောက်ရှုတော့မယ်ဆိုတဲ့သူတော်ကောင်းအခုတက်တောင့်တတရိယာပုဂ္ဂလိကိုထိုင်ထိုင်ပြီးတဲ့အခါစိတ်ကိုအေးအေးလေးထားစိတ်ကိုအေးအေးလေးထားပြီးတော့အခုပြောမှုသဘောကိုစဆင်ញင်တော့မယ်ပြောမှုသဘောကိုစပြီးတော့ဆင်ញင်တော့မယ်ဆိုမလုပ်ရတော့ပြောတဲ့နေရာလေးကစပြီးတော့ရှုရမယ်အဲ့တော့ပြောတဲ့နေရာလေးကစပြီးတော့ရှုရမယ်ဆိုတော့ပြောမှုထင်ရှားတဲ့နေရာထဲမှာဦးဇင်းတို့ဒီ နှုတ်ခမ်းအတွင်းသားပေါ့နှုတ်ခမ်းအတွင်းသားလေးကိုရှာထိတ်ကလေးနဲ့ထိုးကြည့်ပေါ့ရှာထိတ်ကလေးနဲ့ထိုးကြည့်နှုတ်ခမ်းအတွင်းသားသူ့မို့ပဇောင်းလိုနေရာမျိုးလေးကိုရှာလေးနဲ့ထိုးကြည့်ရင်အဲ့မှာပျော့တာလေးကိုသွားပြီးတော့တွေ့လိမ့်မယ်ပျော့ပျော့လေးအဲ့တော့ကိုဘကိုတရားကုလို့ထိုင်ပြီးနှလုံးသွင်းတော့မယ်ဆိုအဲ့နှုတ်ခမ်းအတွင်းသားလေးကိုရှာလေးနဲ့ထိုးကြည့်လိုက်ထိုးကြည့်လိုက်လို့ချင်းအမှပျော့နေတယ်ပျော့နေတာလေးထင်ရှားလားမထင်ရှားရင်ထပ်ပြီးထိုးကြည့် ကိုယ့်ဘာကိုယ်ပေါ့ဥမာပဇောင်းလိုနေရာမျိုးရှိရှိနှုတ်ခမ်းအတွင်းသားနေရာမျိုးလေးကိုရှားလေးနဲ့ထိုးထိုးကြည့်ထိုးထိုးကြည့်ရင်အဲ့မှာပြော့မှုလေးတင်ကြတယ်မတင်ကြသေးရင်တော့ထက်ခါထက်ခါဒါလေ့ကျင့်ရထက်ခါထက်ခါသိအောင်ပေါ့လေအပြော့မှုလေးတင်ကြတဲ့တိုင်အောင်ဒါဒီလိုရှားလေးနဲ့ထိုးထိုးကြည့်ရှားလေးနဲ့ထိုးကြည့်လို့ပြော့မှုမြန်ကြွေးနားလည်သွားပြီပြော့တယ်ရှားလေးနဲ့ထိုးလိုက်လို့ရှိရင်အီကလေးဆိုပြော့ဝင်သွားတယ်ပြော့မှုလေးတင်ကြတယ်ပြော့မှုလေးတင်ကြရင်တော့အဲ့ထင်ရှားပြီဆိုတာနဲ့အဲ့ဒီခုမှဆိုကြပါဆိုအထက် အတွေ့နှုတ်ခမ်းသားလေးကနေပြီးတော့ပြော့တာလေးကိုထင်ရှားတယ်အဲ့နေရာလေးမှာပြော့တယ်ပြော့တယ်ပြော့တယ်လို့ပဲတောက်ချောက်ပွားနေရတယ်မိမိစိတ်ထဲကနေပြီးတော့အဲ့ဒီပြော့တယ်ပြော့တယ်ပြော့တယ်လို့ပွားများနေပွားများနေရင်ဘာဖြစ်မလို့အဲ့ပြော့မှုလေးကတပြေးပြေးနေအဲ့ဒါထင်ရှားလာဓာတ်ကမထံရဲ့သဘောတရားကတော့ပွားများမှု အာဘာဝနာအရှင်အဟုန်အားကောင်းလာလေလေအဲ့ဒီပြော့မှုလေးကထင်ရှားလာလေလေပဲ ပျော့မှုလေးကထင်ရှားလာတယ်ဒါကြောင့်မလို့တကားတဲ့အဲ့ဆရာလေးနဲ့ထိုးကြည့်တဲ့နေရာမှာပျော့လာတယ်ပျော့မှုထင်ရှားပြီးပွားများပြီးပျော့တယ်ပျော့တယ်ပျော့တယ်ပျော့တယ်ပွားများတပြေးပြေးနဲ့ထင်ရှားလာတယ်ထင်ရှားလာရင်တကားတဲ့ဆက်ပြီးတော့ပွားများနေရတယ်အဲ့နေရာလေးတိုင်းပါပဲအဲ့ပျော့တယ်ပျော့တယ်ပျော့တယ်ပွားများရင်ရှေ့ကဒီဓာတ်တွေကိုလည်းကိုကပွားများပြီးသားဖြစ်ရင်လွယ်လွယ်လေးနဲ့ပြောမှုကထင်ရှားပြီးတော့အဲ့ ခုနအတွဲနှုတ်ခမ်းသားလေးဝင်းကျင်ကနေတပြည့်ပြည့်နဲ့ပါဇက်တစ်ခုလုံးပျော့လာလိမ့်အဲပျော့လာလို့ရှိတဲ့ဆက်ပြီးတော့အဲ့ဒီမူရင်းနေရာလေးကိုမလိုဘဲနဲ့ဒါလေးဧရိယာနေရာလေးကိုချဲ့ချဲ့ပြီးတော့ပျော့တယ်ပျော့တယ်ပျော့တယ်ပွားများရင်ဒါကလည်းမျက်နှာတစ်ခုလုံးပျော့လာသူကသူ့ဘာသူလိုလိုလေးပြတ်မသွားရင်လည်းကိုကနည်းနည်းချင်းဒီနေရာလေးကိုချဲ့ချဲ့ပြီးတော့ယူလိုက်လို့ရှိရင်မျက်နှာတစ်ခုလုံးမှာပျော့မှုတွေထင်ရှားလာတယ်အဲပျော့မှုထင်ရှားလာရင်မူရင်းနေရာလေးကိုတော့ကိုကမလွတ်ရဘူး မွေးနေရလေးကနေစပြီးပြော့တယ်တစ်ချက်ပွားလိုက်မျက်နှာတစ်ခုလုံးမွေးနေရလေးကနေမျက်နှာတစ်ခုလုံးပြီးပြန့်သွားတယ်အဲကိုယ်ခန္ဓာကိုယ်မှာပဲစိုက်ထားရနောက်တခါအဲ့ပြော့တဲ့ခုနနှုတ်ခမ်းအတွင်းသားလေးပြော့တဲ့နေရာလေးကပဲအာယုံထပ်ယူပြီးတော့ပြော့တယ်တစ်ချက်ရှူလိုက်မျက်နှာတစ်ခုလုံးဒီပြော့သွားလိမ့်နောက်တခါပြန်ရှုမယ်အဲ့ဒီမူရင်းနေရာလေးကစပြီးတော့ပြော့တယ်ဟောမျက်နှာတစ်ခုလုံးဒီပြော့သွား ပြောတော့ရင်သူ့ဘာသူအလိုလိုလေးဥကောင်းဒီလည်းပဲသူ့ဘာသူအလိုလိုနေရာပြန့်သွားတတ်တယ်မပြန့်နဲ့ကိုကအေးဥကောင်းတစ်ခုလုံးဒီနေရာလေးကိုချက်လိုက်ချက်ပြီးတော့ပြောတယ်ပြောတယ်ပြောတယ်နဲ့ပွားများနေတပြေးပြေးနဲ့ပြောမှုကအေးဥကောင်းတစ်ခုလုံးဒီထင်ရှားလာတယ်ထင်ရှားလာရင်မူရင်းနေရာလေးကစပြီးတော့တွင်းနှုတ်ခမ်းသားလေးပြောတဲ့နေရာလေးကစပြီးပြောတယ်ဖြည်းဖြည်းချင်းလေးအဲ့ဒါတပြေးပြေးပြန့်သွားတာဥကောင်းတစ်ခုလုံးဒီအဲ့ခံတွင်းကနေဥကောင်းတစ်ခုလုံးဒီပြောတယ် အဲနောက်တခါပြန်ရှုတယ်နောက်တစ်ချက်ပြောတဲ့နေရာလေးမဝင်နေရာလေးကိုမလွတ်ရဘူးအဲဒီကနေပြီးတော့ပြောတယ်ဖြည်းဖြည်းချင်းဒီပြောမှုသဘောလေးကအဲဥကောင်းတစ်ခုလုံးမှထင်ရှားသွားတယ်နောက်တခါတက်ရှုမယ်ပြောတယ်ဖြည်းဖြည်းချင်းဒီပြောမှုလေးကတခါလေအဲ့ဒီအစာအုပ်ဆုံးစရှုလိုက်တဲ့နှုတ်အတွင်းနှုတ်ခမ်းနေရာလေးကနေစပြီးတော့မျက်နှာတစ်ခုလုံးဥကောင်းဒီပြော့တယ်ထင်ရှားသွားတယ် ခင်ရသွားရင်ပြန်ရှုမယ်တေချောင်ထက်ကထက်ကပြော့တယ်မွေးနေရာလေးကိုမလွတ်ဘဲနဲ့မွေးနေရာလေးကစပြီးပြော့တယ်ရှုတယ်ဖြည်းဖြည်းချင်းတကားတဲ့မျက်နှာတစ်ခုခရွင်းတစ်ခုလုံးမျက်နှာတစ်ခုလုံးပြီးတဲ့ကဥကောင်းတစ်ခုလုံးထိပြော့သွားပြီနောက်တစ်ချိန်ထပ်ယူမယ်ပြော့တယ်မွေးနေရာလေးကိုမလွတ်နဲ့ပြော့တယ်ပြော့တယ်ပြော့တယ် တကားတဲ့အဲ့ဒီအတွင်းနှုတ်ခမ်းနေရာလေးကနေပြီးတော့ပြော့တယ်ပြော့တယ်တပြေးစီကတွင်တစ်ခုလုံးမျက်နှာတစ်ခုလုံးဥကောင်းတစ်ခုလုံးဒီပြော့သွားတယ်ထပ်ယူရတယ်မွေးနေရာလေးကစပြီးပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ပြေးပြေးနေအဲ့ဒီအတွင်းနှုတ်ခမ်းနေရာလေးကနေပြီးခံတွင်တစ်ခုလုံးမျက်နှာတစ်ခုလုံးဥကောင်းတစ်ခုလုံးဒီပြော့သွားထပ်ပြီးတော့ယူမယ် မွေးနေရလေးကစပြီးရှုလေပြော့တယ်ပြော့တယ်ပြော့တယ်ပွားများနေတယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ဟောဥကောင်းတစ်ခုလုံးဒီရောက်သွားပြီနောက်တစ်ချိန်ထပ်ယူမယ်နည်းနည်းချင်းအဲ့ပြောရမှုထင်ရှားထားတဲ့မူရင်းနေရာလေးကစပြီးနဲ့ဖြည်းဖြည်းပြောတယ်ပြောတယ်လို့ပွားများရင်ခါတဲ့ကရင်းတစ်ခုလုံးမျက်နှာတစ်ခုလုံးဥကောင်းတစ်ခုလုံးဒီပြောသွားလိမ့်မယ်ပြန်ရှုမယ် ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ဟောတကားတဲ့အဲ့ဒါညံထဲမှာတပြေးပြေးနဲ့ပြော့တယ်လို့ရှုလိုက်တာမွေးနေရလေးကစပြီးကရွင်းတကူလုံးမျက်နာတကူလုံးဥကောင်းတကူလုံးပြော့နေတယ်ပြော့မှုတွေထင်ရှားနေတယ်ညံထဲမှာအဲအဲ့ဒါဒီပဲနေအဲ့ဒါအယိုးကြအသားကြ အရေးကြကိုဉာဏ်တိဟူသောလက်သွင်းပြီးရှုနေတယ်လို့ပြောတာဘာဖြစ်လို့တော့ကိုကဒီခန္ဓာကိုယ်တဲကိုစိုက်ပြီးရှုနေတာဖြစ်တယ်တက္ကမထံရဲ့သဘောကဒီခန္ဓာကိုယ်ကိုစိုက်ရှုနေရတာအဲ့တော့ကိုပြောတဲ့နေရာလေးကနေစပြီးထပ်ရှုမယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ရှုလိုက်တာဥကောင်းတစ်ခုလုံးဒီထင်ရှားသွားပြီ အဲ့ဒါဆိုလို့ရှိရင်သူ့ဘာသူအလိုလိုဟိုးအောက်ကိုတခါလေလေတိုင်းလောက်ထိတခါလေပခုံးနှစ်ဖက်လေတိုင်းလောက်ထိသူကရောက်သွားတယ်မရောက်ရင်လည်းကိုကညံလေးနဲ့ကိုကကိုနေရာချက်ယူမယ်သူ့ဘာသူပြန့်သွားတဲ့သူတော်ကောင်းလည်းရှိရင်ရှိမယ်မပြန့်ရင်လည်းပဲကိုဘကိုကိုညံလေးနဲ့ကိုအဲ့လေတိုင်းအဆုံးလောက်ဒီပကုံးနှစ်ဖက်လောက်ရောက်တဲ့ဒီအာယုံလေးယူထားပြီးတော့မွေးနေရာလေးကစရှုပြီးရှုကြမယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ် ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ဟောတပြီးပြီးမွေးနေရလေးကစပြီးခရွင်းတစ်ခုလုံးမျက်နှာတစ်ခုလုံးဥကောင်းတစ်ခုလုံးပြီးတဲ့ကလေတိုင်းတစ်ခုလုံးတခါလဲပြော့သွားတယ်သဘောလေးထင်ကြတယ်။ထင်ကြရင်တက်ပြီးတော့ရှုမယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ် ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ဟောပြော့မှုသဘောလေးတင်ကြတယ်လေတိုင်းလောက်ဒီတကားတဲ့မူရင်းနေရာလေးဖြစ်တဲ့အတွင်းနှုတ်ခမ်းနေရာလေးကနေစယူလိုက်တာမျက်နှာတစ်ခုလုံးဦးကောင်းတစ်ခုလုံးလေတိုင်းဒီတကားလေးပေါက်သွားပေါက်သွားရင်ထက်ယူရှုတဲ့အခါမှာတော့တဝုနဲ့တဝုတော့တူမှာမဟုတ်ဘူးအချို့ချို့ယောဂီကပြော့တယ်လို့တစ်ချက်လောက်ရှုချတာနဲ့အဲလေတိုင်းလောက်ဒီတစ်ခုလုံး အဲ့ဒါခံတွင်းအတွင်းနှုတ်ကန်းသားလေးရစပြီးဥကောင်းတစ်ခုလုံးလေတိုင်းထိပေါက်သွားတဲ့သူတော်ကောင်းလည်းရှိမယ်မပေါက်ဘဲနဲ့ရှိရင်ဒုတိယတစ်ချိန်ပြော့တယ်ပြော့တယ်လို့နှစ်ချိန်လောက်ရှုတဲ့အချိန်နဲ့ပေါက်သွားလည်းရှိနိုင်တယ်မပေါက်ရင်လည်းတက်ပြော့တယ်ပြော့တယ်ပြော့တယ်လို့သုံးချိန်လောက်ရှုလိုက်ရင်လည်းပေါက်သွားတတ်တယ်မပေါက်ရင်လည်းထက်ရှုပေါ့လေကိုထင်ရှားတဲ့ဒီပြော့တယ်ပြော့တယ်လို့ထက်ရှုရှုလို့ရှိရင်ဆိုကြပါစို့ဦးဇင်းတို့အဲ့ဒါ ၄ချိန်လောက်ယူမယ်၅ချိန်လောက်ယူမယ်၆ချိန်လောက်ယူမယ်9ချိန်လောက်ယူမယ်10ချိန်လောက်ယူမယ်9ချိန်လောက်ယူမယ်စသည်အပြင်ပေါ့အဲ့တော့ဦးဇင်းတို့ရေပုံရတော့ဟိုကိုချိန်လောက်ချူရင်တော့ဒါလုံးကကိုပြန့်သွားတော့ပါပြီမပြန့်ရင်တော့လေတက်ကတက်ကပေါ့စစချင်းတစ်ချိန်တော့ကစပြီးပြော့တယ်ပြော့တယ်ဒါလိုရှုရှုတဲ့အခါမှာအဲ့ဒီမူရင်းနေရာကိုတော့စစပြီးတော့မလွတ်ဘဲနဲ့မူရင်းနေရာလေးကစပြီးတော့ရှုရတယ် အဲ့တော့မွေးနေရာလေးကိုအာဝန်ယူထားမွေးနေရာလေးတွင်းနှုတ်ခမ်းသားလေးကိုကိုကရှားလေးနဲ့ထိုးထားလို့ပြောတာထင်ကြတယ်အဲ့နေရာလေးကပဲစရှုမယ်ပြောတယ်ပြောတယ်ပြောတယ်ရှုနေမယ်ပြောတယ်ပြောတယ်တပြီးပြီးနဲ့အဲ့တွင်းနှုတ်ခမ်းသားလေးကနေခံရင်းတစ်ခုလုံးမျက်နှာတစ်ခုလုံးဥကောင်းတစ်ခုလုံး အော်အောက်လေတိုင်းပကုံးနှစ်ဖက်တိုင်အောင်တခါလေပြုတ်မှုလေးထင်ရှားအဲထင်ရှားပြီဆိုရင်တခါတဆင့်တက်မယ်ဣရိနေရာလေးကိုချက်မယ်ဘယ်လောက်ထိချက်မလဲဆိုတော့ထဲပိုင်းခန္ဓာကိုယ်လေးပေါ့လေအခါလောက်ခါဝန်းကျင်လောက်ရောက်သွားတဲ့အထိနေရာလေးကိုချက်မယ်ချက်ပြီးတော့အဲမူရင်တင်ရတဲ့တွင်းနှုတ်ခမ်းနေရာလေးကစပြီးရှုမယ်ပြော့တယ်ပြော့တယ်အချို့ချို့ယောဂီတွေမှာလောလောကူကူနဲ့အဲ့ဒီ အထက်ပိုင်းခန္ဓာကိုယ်တစ်ခုလုံးပြုံးမှုထင်ရှားသွားတာရှိတယ်လို့အချို့ချို့ပုံကိုယ်တွေမှာဉာဏ်လေးနဲ့တူတူတူတူပြီးတော့ယူရတယ်။နေရာလေးကိုချဲ့ချဲ့ချဲ့ချဲ့ပြီးယူရတယ်။ရှုပြီးပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ဟောပြော့မှုသဘောလေးထင်ရှားနေတာအတွင်းနှုတ်ခမ်းသားလေးကနေခံတွင်းတစ်ခုလုံးမျက်နှာတစ်ခုလုံးဥကောင်းတစ်ခုလုံး ဟောင်းပကုံးနှစ်ဖက်လေတိုင်းတစ်ခုလုံးဟောလေတိုင်းတစ်ခုလုံးပကုံးနှစ်ဖက်တိုင်အောင် ပြီးတဲ့အခါတစ်ပိုင်းခန္ဓာကိုယ်လေးတစ်ပြေးပြေးနဲ့တခါလေခါလောက်ကလေးရောက်တဲ့ဒီပြုံးမှုတွေထင်ရှားနေထက်ရှုမယ်အဲ့ခါလောက်ဒီကိုပဲပြန်ပြီးတော့နေရာလေးပိုင်းခြားထားပြီးထက်ရှုမယ်ပြော့တယ်ပြော့တယ်ပြော့တယ်လွယ်ကူနဲ့ထင်ရှားပြီးထက်ရှုမယ်အချင်းချင်းလေးရှုနေမယ်ပြော့တယ်ပြော့တယ် မူရင်းနေရာလေးအတွင်းနှုတ်ခမ်းသားလေးကနေစပြီးတော့ခါတိုင်အောင် ရှုနေမယ်ပြော့တယ်ပြော့တယ်ပြော့တယ်ဘယ်နေရာလေးပဲကြည့်တယ်ကြည့်တယ်အဲ့ဒီအချိန်မှာမိမိညံထဲမှာရှုလိုက်လို့ကြီးမူရင်းနေရာလေးကစရှုဘယ်နေရာလေးပဲအောင်ယူလိုက်ယူလိုက်ပြုတ်မှုလေးကထင်ရှားနေတယ်ဟူကောင်းမှလည်းထင်ရှားမယ်လေတိုင်းလောက်မှလည်းထင်ရှားမယ်ပကုံးတစ်ဘက်လောက်လည်းထင်ရှားတယ်ကိုယူလိုက်တဲ့နေရာတိုင်းနေရာတိုင်းခါလောက်ဒီမှာတကားတဲ့တပိုင်းကဏ္ဍကိုယ်ကြီးဘယ်နေရာပဲကြည့်လိုက်ကြည့်လိုက်ပြုတ်မှုလေးထင်ရှားနေတယ် ကဲဆက်ပြီးပြန်ရှုမယ်ဒီခါလောက်ဒီပဲနေရာကိုတတ်မှတ်ထားမယ်မွေးနေရာလေးကစပြီးရှုမယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ထင်ရှားနေပြီနောက်တစ်ချိန်ထပ်ရှုမယ်ပြော့တယ်ပြော့တယ်ပြော့တယ်ရှုနေမယ်ပြော့မှုလေးကိုရှုနေမယ် ကိုရောက်တဲ့နေရာလေးကနေဆက်ရှုနေမယ်ပြောမှုလေးကိုရှုနေတယ်ပြောတယ်ပြောတယ်ရှုနေတယ်တကားတဲ့အဲ့ဒါအတွင်းနှုတ်ခမ်းနေရာလေးစထားတဲ့နေရာလေးကစားပြီးတော့တကားတဲ့ပြောမှုလေးထင်ရှားနေတယ်ထင်ရှားနေတယ်အထက်ပိုင်းအဲ့ခါလောက်ဒီအထက်ပိုင်းခန္ဓာကိုယ်တစ်ခုလုံးဘယ်နေရာကြည့်ကြည့်ထင်ရှားနေတယ်ပြောမှုလေး ဆက်ရှုမယ်ပြော့တယ်ပြော့တယ်ထင်ရှားနေပြီထင်ရှားနေပြီပြောမှုလေးကိုပဲညံထဲကနေပြီးတော့တောက်လျှောက်လေးမူရင်းနေရာလေးကိုမလွတ်ပဲတဲ့နေရာလေးကိုချဲ့ချဲ့ချဲ့ချဲ့ပြီးတော့ဖြည်းဖြည်းချင်းလေးရှုနေမယ်ပြော့တယ်ပြော့တယ်ခါလောက်ဒီထင်ရှားပြီထင်ရှားပြီဆိုရင်နေရာလေးနည်းနည်းချဲ့ကြရအောင်အလိုလို တကားတဲ့နေရာလေးကြီးပြီးတော့ပစီဒူးဝန်းလောက်ထိရောက်သွားတဲ့သူတော်ကောင်းတွေရှိနိုင်တယ်လို့ခုလိုတပြေးပြေးကိုယ့်အကူညံလေးနဲ့တတ်မှတ်ပြီးပစီဒူးဝန်းလောက်ထိခါကနေပြီးတော့အောက်ကိုတကားတဲ့ပစီဒူးဝန်းလောက်ထိအာယုံယူယူပြီးတော့မွေးနေရာလေးကစပြီးရှုမယ်ပြော့မှုလေးကိုရှုမယ်အတွင်းနှုတ်ခမ်းသားလေးကစပြီးရှုမယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ် ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ဟောဒွိနှုတ်ကန်းသားလေးကလေးမြန်ခါတကူလုံးဦးကောင်းတကူလုံးလေတိုင်းပကုံးနှစ်ဖက်တိုင်းအောင်ပြီးတဲ့အခါခါတိုင်းအောင်ပြီးတဲ့အခါပစင်တွန်းနှစ်ဖက်တိုင်းအောင်ပြုတ်မှုလေးတင်ရှားသွားပြီထပ်ရှုမင်းမွေးနေကမွေးနေရလေးကစားပြီးရှုမင်းပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ် ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ဩပြောမှုသဘောလေးနေရာကိုပိုင်းပြီးနည်းနည်းချင်းလေးတိုးသွားလိုက်တာအတွင်းနှုတ်ခမ်းသားလေးကနေခံတွင်းတစ်ခုလုံးအမျက်နှာတစ်ခုလုံးဦးကောင်းတစ်ခုလုံးတဲ့လေတိုင်းတစ်ခုလုံးမကုန်းတစ်ဖက်တိုင်းအော်တဲ့ပိုင်းခန္ဓာကိုယ်လေးပြီးပြီးချင်းလေးသွားလိုက်တာခါလောက်တိုင်အောင် ဟောခါကနေတစင်းဖြည်းဖြည်းလေးသွားလိုက်တာပစိတုံးနှစ်ဖက်တိုင်အောင်ပြုံမှုတွေထင်ရှားထင်ရှားရင်တခါပြန်သွားမယ်မွေးနေရလေးကစားပြီးတော့ပျော်တယ်ပျော်တယ်ပျော်တယ်ပျော်တယ်ပျော်တယ်ပျော်တယ်ပျော်တယ်ပျော်တယ်ပျော်တယ်ဟော မစေတုနှစ်ဘက်လောက်ဒီပြော့မှုတွေထင်ရှားတယ်ထပ်ရှုမေမွေးနေရာလေးကစပြီးနေရာကိုဖြည်းဖြည်းချင်းလေးချဲ့ချဲ့ချဲ့ချဲ့ပြီးရှုမေပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ဟောထင်ရှားသွားပြီပစိတုနှစ်ဘက်လောက်ထိ ထပ်ပြီးတော့ရှုမယ်ပြောမှုသဘောလေးကိုပြောတယ်ပြောတယ်ပြောတယ်ပြောတယ်ပြောတယ်ပြောတယ်ပြောတယ်ပြောတယ်ပြောတယ်ရပြီရလို့ရှိရင်ဟိုးခြေပြားတိုင်အောင်ဣရိယာလေးကိုချက်မယ်ဘလို့လို့ခြေပြားတိုင်အောင်ပြောမှုတွေထင်ရှားသွားတာမျိုးဖြစ်တတ်တယ်လို့ မတင်ကြရင်ကိုယ့်အကိုညံလေးနဲ့တိုးပြီးဟုတ်ခြေပြတိုင်အောင်အဲ့ဒါတခါတဲ့အတွင်းနှုတ်ခမ်းသားလေးကစနေပြီးတော့ထန်တွင်းတစ်ခုလုံးမျက်နှာတစ်ခုလုံးဥကောင်းတစ်ခုလုံးပစိတုဥကောင်းတစ်ခုလုံးလေတိုင်းတစ်ခုလုံးပခုံးနှစ်ဖက်တိုင်အောင်ပြီးတော့ဓပိုင်းခန္ဓာကိုယ်လေးခါတိုင်အောင် ပြီးတော့ပစိတုနှစ်ဖက်တိုင်အောင်ပြီးတော့ခြေပြတိုင်အောင်ငိုရင်းပြောမှုတရားနေရာလေးကစပြီးရှုမယ်ပြော့တယ်ပြော့တယ် ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ထင်ရှားသွားပြီထပ်ယူမယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ် ဟောခြေသွန်းကောင်းဆုံးပေါက်နေပြီပြန်ရှုမယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ခြေသွန်းကောင်းဆုံးထင်ရှားနေပြီပြန်ရှုမယ်ပြော့တယ်ပြော့တယ် ယောရီယောရီယောရီယောရီယောရီယောရီယောရီဉာဏ်ရှုမယ်မူရင်းနေရာလေးကိုမလွတ်နဲ့မူရင်းနေရာလေးကအစရှုမယ်ပြောရီပြောရီပြောရီပြောရီပြောရီပြောရီပြောရီ ပြောတယ်ပြောတယ်ပြောတယ်ရပြီတခါတခါရှုနေမယ်ပြောမှုသဘောလေးခြေဆုံးကောင်းဆုံး ပြော့မှုလေးကိုမလွတ်နဲ့ငွေနေရာလေးကိုမလွတ်ရဘူးအတွင်းနှုတ်ခမ်းသားလေးကနေစပြီးတော့ပြော့မှုတင်ရတဲ့နေရာလေးကစပြီးပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်ပြော့တယ်တကားတဲ့ခံတွင်တစ်ခုလုံးမျက်နှာတစ်ခုလုံးဥကောင်းတစ်ခုလုံးလေတိုင်းတိုင်အောင်ပကုံးနှစ်ဖက် တပိုင်းခန္ဓာကိုခါတိုင်အောင်ပစိတုနှစ်ဖက်တိုင်အောင်ခြေပြားတိုင်အောင်ပြုံမှုတွေကိုရှုနေရတယ်။သင်ရှားလာတဲ့ပြုံမှုတွေကိုမူရင်းနေရာလေးကိုမလွတ်နဲ့ပြုံမှုတွေကိုတော့ရောက်ဉာဏ်လေးနဲ့ဆင်ခြင်ပြီးတော့ပွားများနေပြောတယ်ပြောတယ်ပြောတယ်ပြောတယ်ပြောတယ်ပြောတယ် ပြော့တယ်ပြော့တယ်ပြော့တယ်ဉာဏ်ထဲမှာပြော့မှုလေးကိုလွတ်မပြစ်နေပြော့မှုလေးကိုထောက်ချောက်ပြီးရှုနေ င်ဦးဇင်းတို့ပြောမှုသဘောတွေကိုရှုလာတာဒါမိတို့နာယဝတ္တာညဒီပြောမှုတွေကိုရှုနိုင်ခဲ့ပြီဒါဘာဝနာကောင်းမှုတစ်ခုကိုမိမိတို့ပြည့်ပြည့်စုံစုံနဲ့ဒါနာယဝတ္တာနာယဝတ်အချိန်ခန့်မိမိတို့ပွားများရှုတဲ့ရှုပွားသုံးသပ်နိုင်ခဲ့ပြီတလုံးဝမ်းမြောက်တဲ့စိတ်ထားဘုရားရှင်တို့ဒီမှာ ပြုံးမှုသဘောလေးကိုအတွင်းနှုတ်ခမ်းလေးကစပြီးတော့ရှုပုံမှုသို့တော့ဒီတနေရာတဲ့အစပြီးရှုရတာလားဆိုတော့ဒီလိုတော့မဟုတ်ဘူးခန္ဓာကိုယ်ပြုံးမှုတင်ကြတဲ့နေရာကစပြီးဘယ်နေရာကစစရတာပေါ့ပြောတဲ့နေရာလေးကိုတခါလေးလက်ကလေးနဲ့ထိုးကြည့်မဂျိုင်းလိုနေရာမျိုးလေးမှာပြောတဲ့အသားလေးညာရင်အဲ့နေရာမျိုးလေးလက်ပြင်းနဲ့တိုးကြည့်လို့ပြောမှုတင်ကြအဲ့နေရာကစားပြီးတဲ့တကူလုံးနှံ့အောင်ရှုလို့ရတယ်။အဲလိုမျိုးလေးနဲ့မိမိတို့ ဒီပြောမှုသဘောကိုမိမိခန္ဓာကိုယ်ကိုစူးစူးဆိုင်ဆိုင်နဲ့ရှုလိုက်တာခြေဆုံးကောင်းဆုံးပေါက်ပြီဆိုရင်တော့ဒါမိမိခန္ဓာကိုယ်မှာပြောမှုဆိုတဲ့ဓာတ်တဘာဝကိုအသားကြအကြောကြအရေးကြအယိုးကြတိုင်အောင်ဉာဏ်ဒီဟုသောလက်သွင်းပြီးရှုပွားသုံးသပ်နိုင်ပြီရှုပွားသုံးသပ်နိုင်တဲ့သူတော်ကောင်းကယနေ့ဦးဇင်းတို့ပြောမှုဒီရောက်သွားပြီဆိုတော့ တွုံမှုသဘောလေးကိုရှုရတယ်တွုံမှုသဘောလေးရပြီဆိုရင်မာမှုသဘောရှုခြေသုံးကောင်းဆုံးရပြီဆိုရင်ကျမ်းမှုသဘောလေးရှုရပြီဆိုရင်လေးမှုသဘောလေးရှုရပြီဆိုခုပြော့မှုသဘောလေးရှုဒီ၅လုံးကိုတော့ပေါ့ဒါမိမိတို့ချိန်ရတိုင်းရတိုင်းမှာဒီ၅လုံးကိုဒီဇိုင်းမှမှရှုနေရတယ်တလုံးရပြီဆိုနောက်တလုံးတလုံးရပြီဆိုနောက်တလုံး လိုမျိုးနဲ့ဒါနေ့စဉ်ဘဝမှာရှုသွားရင်ဒီဓကမထန်ဒီမိမိတို့အတွက်ဒါပါရမီအနေနဲ့ဒီဘဝမှာကိုတို့မို့အနာဂတ်တန်တနာအတွက်ပါတို့တရားနန္တရားတွေကိုသိနိုင်ရအတွက်ဒါအားကြီးတယ်မိယာဥပနေတယအထောက်ပံ့ကောင်းတစ်ခုဖြစ်လာလိမ့်မယ်လို့ဒီလိုသဘောကျပြီးဒီနေ့လုပ်ငန်းခွင်ပိုင်းကို ဒီမှာပဲနားကြအောင်ဆို